ကောရိန္သုဩဝါဒစာဒုတိယဆောင်ခန်းကြီး9အငယ်1မှ9တန်ရှင်းသူတို့ကိုလှုပ်ကြွေးခြင်းဤအမှုအရာများကိုသင်တို့အားငါရေး၍ကြားလိုက်တော့အကျိုးမရှိအကြောင်းမူကားသင်တို့၏စေတနာစိတ်ကိုငါသိ၏သင်တို့၌ရှိသောထိုစေတနာစိတ်ကိုငါဝါကြွား၍အခါရပြည်သူပြည်သားတို့သည် မနှစ်ကပင်အသင့်ရှိကြပြီဟုမာကေဒေါနီလူတို့အားငါဆိုတတ်၏ ထိုသို့သင်တို့စေတနာစိတ်အားကြီးခြင်းအကြောင်းအရာသည် အများသောသူတို့ကိုနှိုးဆော်တိုက်တွန်းလေပြီ။သို့သော်လည်းငါတို့သည်သင်တို့ကိုဝါကြွားသောစကားသည်ဤအမှု၌အချည်းနှီးမဖြစ်စေဘဲ၊ထိုစကားနှင့်အညီသင်တို့သည်အသင့်ရှိစေခြင်းငှါညီအစ်ကိုအချို့တို့ကိုငါစေလွှတ်၏။သို့မဟုတ် မာကေဒေါနိလူတို့သည်ငါနှင့်အတူလာ၍သင်တို့သည် အသင့်မရှိကြသည်ကို တွေ့လျှင်သင်တို့ ရှက်ကြလိမ့်မည်ဟုမဆိုဘဲငါတို့သည်ရဲရွံ့စွာဝါကြွားခဲ့ပြီးသည်ကိုအရှက်ခံရကြလိမ့်မည်ထိုကြောင့်အထက်ကကြားပြောသောတင်တို့၏အလှကျေးဇူးသည် အနိုင်ထက်လှူရသောဥစ္စာကဲ့သို့မဟုတ် အလှကျေးဇူးကဲ့သို့အသင့်ရှိစေခြင်းဟာညီကိုတို့သည်တင်တို့စီတို့အရင်သွားစေ၍ထိုအလှကျေးဇူးကိုအရင်ပြည့်စုံစေခြင်းဟာငါသည်မတိုက်တွန်းဘဲမနေကောင်းဟုသဘောရှိ၏အငယ်6မှ ကိုအနှဲငယ်သောမျိုးစေ့ကိုကြဲသောသူသည် စပါးအနည်းငယ်သာရိတ်ရမည်။များစွာကြဲသောသူသည်များစွာရိတ်ရမည်ဟုမှတ်ကြလော့။လူတိုင်းကိုယ်အလိုအလျောက်လှူရ၏။နှမြောသော စိတ်နှင့်မလှူရ။မလှူဘဲမနေရဟုစိတ်ထင်နှင့်မလှူရ။အကြောင်းမူကား၊စေတနာစိတ်နှင့်လှူသောသူကိုသာဘုရားသခင်နှစ်သက်တော်မူ၏။ကျမ်းစာလာသည်ကား၊သူသည်စွန့်ကြဲပြီ။ဆင်းရဲသောသူတို့အားပေးကမ်းပြီ သူ၏ဖြောင့်မတ်ခြင်းသည်အစဉ်အမြဲတည်တတ်၏ဟု လာသည်နှင့်အညီသင်တို့သည်အရာရာ၌သုံးလောက်သောဥစ္စာအမျိုးမျိုး အစဉ်ရှိ၍ကောင်းသောအကျင့်အမျိုးမျိုးနှင့်အထူးသဖြင့်ပြည့်စုံမည်အကြောင်း၊အမျိုးစုံသော မင်္ဂလာကျေးဇူးနှင့်အထူးသဖြင့် ပြည့်စုံစေခြင်းငှါဘုရားသခင်တတ်နိုင်တော်မူ၏။မျိုးစေ့ကြဲသောသူအားမျိုးစေ့ကို၎င်း၊အစာအာဟာရကို၎င်းပေးတော်မူသောသူသည် သင်တို့အားမျိုးစေ့ကိုပေး၍ပွားများစေတော်မူမည်သင်တို့၏ဖြောင့်မတ်ခြင်းကိုလည်းကျွယ်ဝစေတော်မူမည်ထိုတို့တင်တို့သည်စေနာစိတ်နှင့်အမျိုးမျိုးသောစွန့်ကြဲပေးကမ်းခြင်းအလိုငှာအရာရာ၌ကျွယ်ဝခြင်းရှိသည်ဖြစ်၍ ။ငါတို့အားဖြင့်ဘုရားသခင်၏ကျေးဇူးတော်ကိုချီးမွမ်းစရာအကြောင်းရှိလိမ့်မည်။ဘယ်သို့နည်းဟုမူကားဤလှုပ်ကြွေးခြင်းမှုသည်တန်ရှင်းသူတို့၏ဆင်းရဲခြင်းကိုမဆသည်တာမကဘုရားသခင်၏ကျေးဇူးတော်ကိုချီးမွမ်းစရာအကြောင်း အများနှင့်ပြည့်စုံလျက်ရှိ၏။တင်တို့သည် ခရစ်တော်၏ဧဝံဂလိတရားအလိုတို့ထင်ရှားစွာလိုက်ခြင်းအရာကို၎င်းထိုတန်ရှင်းသူတို့မှစသော လူအပေါင်းတို့အားကြီးညိုသော စေနာစိတ်နှင့် စွန့်ကြဲပေးကမ်းခြင်းအရာကို၎င်း၊သူတို့သည်အောက်မေ့သောအခါ၊ဤလုပ်ကျွေးခြင်းအမှု၏လက္ခဏာသက်သေကိုထောက်၍ဘုရားသခင်၏ကျေးဇူးတော်ကိုချီးမွမ်းတတ်ကြ၏။သင်တို့၌ထူးမြတ်သောဘုရားသခင်၏ကျေးဇူးတော်ကိုလည်းသူတို့သည်ထောက်လျှင်၊သင်တို့အဘို့အလိုငှါဆုတောင်း၍အလွန်ချစ်ခင်မြတ်နိုးခြင်းစိတ်ရှိကြ၏။ပြော၍မကုန်နိုင်သောဘုရားသခင်၏ဆုကျေးဇူးတော်ကိုအောက်မေ့၍ချီးမွမ်းခြင်း 细碎的梨。